အနည်းကကြောင်းကျိုးဆက်ယုံနာတရားတွေသူတို့ဖြစ်တဲ့မှာအခုလိုသိစာနည်းရရှုလို့ဟောင်းပြအစ်စ်ဆက်ပုံလေးခုချက်ချင်းဖြစ်ခုချက်ချင်းပြတ်သွားပုံလေးခက်သက်တဲ့ရှိနေလာတဲ့အခါမှာသတ္တရာဒိဋ္ဌိနဲ့ အဲဥစ္စရာတိရှိတယ်သတ္တရာတိရှိကျင့်တော်ကုန်လေးကိုပြောခဲ့ပါတယ်သတ္တရာတိရှိဥစ္စရာတိရှိဆိုတာကတော့ဝိဘဝတိရှိခေါ်တာပေါ့ဝိဘဝဆိုတာကဝိဘဝတိရှိဖြစ်ဖြစ်ဖြစ်ဖြစ်လိုက်ဒီလိုဆိုဝိဘဝဝိဘဝကြီးဖြစ်ဖြစ်သွားတယ် သိရှိတဲ့ကာလမှာခန္ဓာ၅ပါးခေါ်တဲ့လောကကိုလက်ခံပါတယ်။ယုံနာလို့လက်ခံပါတယ်။ယုံနာပြီးပြုပြီးတော့အတ္တရှိပါအတ္တလည်းလက်ခံပါတယ်။ဒါပေမဲ့ကိုယ်တွေကယုံနာတရားတွေတဘောပြီးသွားပြီဆိုလို့ရှိရင်သူ့အမိပြုနေတဲ့လောကဆိုတာလည်းရှိတော့ အတ္တလောကဇီဝအတ္တဆိုတာလည်းမရှိတော့ပြတ်ပြီးတော့ဘယ်မှကြတော့ဘူးအဲ့ဒီဟာလေးကိုသဘောကျတယ်သဘောကျလိုက်တာပြတ်သွားတာပြတ်ပြီးပြီးထားတာကတော့ဟုတ်ချက်တဲ့စိတ်ကြီးခေါ်တဲ့ဥပဝတိကြီးအဲ့ဒါလေးကိုသဘောကျနေတဲ့ဥပဝတဏ္ဍာကျန်ပါလို့လည်းသူတို့တောင်းတကြပါလေ ဓမ္မကြီးကိုကိုယ်ပဲပုဂ္ဂိုလ်တွေကတော့ဓမ္မကြီးကဆက်ပြီးလိုက်တဲ့ယုံနာခေါ်တဲ့လောကအတ္တလောကပါယုံနာမှာအမိပြုနေတဲ့ဇီဝအတ္တယုံနာကြီးကပြည့်စုံသွားပြီအထူးသဖြင့်ယုတ်ကိုကြီးကပြည့်စုံသွားလို့ရှိရင်ခဏဇီဝအတ္တလေးကကျန်နေတယ်သူကမပြည့်စုံဘူးဆိုတော့ အဲ့ဒါလေးယူဆထားတာဘူတိတိဘာဝဘောဘူတိတိစိတ်ဆက်မပြတ်အများအားဖြစ်နေတိုင်းအများတဲ့အနေအများအားဖြစ်နေတိုင်းဘောဘောမြည်ဆိုတော့အဲ့ဒီအများအားဖြစ်နေတဲ့လောကဆိုတာရှိတယ်ဇီဝတ္တဆိုတာရှိတယ်ဆိုတာပေါ့ဆွဲထားတာကဘောတိတိခေါ်ပါတယ်အဲ့ဒါလေးရှိနေတာကိုသဘောကျတယ် အတ္တလီကောင်းစားရေးဆိုလေ့ကျတော့ဒီမနဝရဒီစားတဲ့ပုဂ္ဂိုလ်ရဆိုလို့ရှိရင်ယောဂခေါ်တဲ့အရှိနေရှိရတော့သမထအချင်းပါဒါကြီးပေါ့လို့ပါလို့ရှိရင်ဒီအတ္တလေးဟာကြီးကျယ်ပြီးတော့အားရှိသွားတဲ့ခါမှာဟိုကဌာနချုပ်ကပရမတ္တကြီးရဲ့တွားပြီးတော့ပူပေါင်းပြီးတော့အနန္တဒုက္ခပုံမှာပေါ့လေ အကန့်အဆုံးရှိတဲ့ချမ်းသာခန္ဓာကိုဆက်လက်ကြီးစားပါလို့ပြောအဲ့ဒါတော့သတ္တရာတိကြီးသတ္တရာတိကြီးခေါ်ပါလားအဲ့ဒါကိုဆွဲလာနေတာကသတ်နေနေတာဝိဘဝတိဘဝတဏှာလို့ခေါ်ပါလားအဲ့ဒါကအနည်းဆုံးကျောင်းကျိုးတဲ့ယုံနာတရားတွေကိုချက်ချင်းပေါ်ချက်ချင်းဖြစ်ဖြစ်သွားတာပါ ကိုယ်ရထင်ပေါ်ရုံနဲ့တရားကြီးအစလည်းဆုံးသုံးပိုင်းတွေကအလယ်ပိုင်းအရှင်းရမရှိကြတော့တယ်နဲ့အတိတ်ဖြစ်ပေါ်လာတာအဆုံးသတ်သွားတာဒီနှစ်ပိုင်းမှာဖြစ်ကြတော့ခုချက်ချင်းဖြစ်ခုချက်ချင်းဖြစ်အောင်ပြည့်အစ်ဆက်အောင်ပြည့်အစ်ဆက်ဒီလိုသွားနေတာပေါ့အဲ့ဒီအပိုင်းရောက်သွားတဲ့ညာကတော့ဝိရယဉာဏ်ခေါ်ပါတယ် သူကလည်းလူသောပိုင်းနဲ့ယင်သောပိုင်းဆိုတာနှစ်ပိုင်းရှိပါတယ်လူသောပိုင်းဆိုတာအပိုင်းမှာတော့နည်းနည်းအယူဆလွဲတာတွေရှိပါတယ်ဒါလေးကိုတရားဓုလို့ဆက်မှပြီးတော့ဒါနဲ့ပြီးတော့ရတာလေးပါဥပဒိပတိလေးကခေါ်တယ်ဥပဒနာဉာဏ်တရားတွေကိုလည်းဖြစ်ပေါ်ပြီးတော့ ကြောင့်ကျတဲ့ယုံနာတရားတွေပေါ်မှာအမြဲရှိတဲ့သဘောပဲဆိုရက်ရှိရဆုံးကြီးဆက်ပြရအောင်လို့အာမထုတ်ဖြစ်တော့အဲ့မှာရက်သွားရအဲ့ဒါအနောက်ဆက်ပြသွားတယ်အဲ့ဒါလေးကြော်တော့အောင်လို့အားထုတ်ရပါတယ်ဆိုတော့အဲ့ဒီခိုင်လေးရောက်လာပြီဆိုလို့ရှိရင်တော့ခုနပြောခဲ့တဲ့ဒိဋ္ဌိနှစ်မျိုးနဲ့တဏှာနှစ်မျိုးတော့ပေါ့လေစက်တင်တော့ပြတ်သွားပါတယ်အဲ့ဒီခါမျိုးမှာလည်း တရားအရသာတွေလည်းသိချာချာဖြစ်နေတတ်ပါတယ်။သံဘောရသုခသဘောကြောင့်ကျုံတဲ့ယုံနာတရားတွေကိုအခုချက်ချင်းဖြစ်အခုချက်ချင်းဖြစ်ပုံသိတော့သိကြည့်တော့ပဲဟာရချိန်လာတာနှစ်တရားတော့ကြည့်ကြည့်အကြီးကျယ်ဖြစ်သွားပါတော့။ဘယ်လိုကောင်းကြီးချမ်းသာရပါပဲ။သို့တော့အဲဒီကောင်းတော့တကယ်အကောင်းဆုံးလေးပေါ့။တိတိကောင်းတာကြီးအများကြီးရှိပါသေးတယ်ကွာ။ ဆရာဒီနေ့အချိန်ရလို့ရှိရင်လည်းဆရာပြီးတော့ပြောပြရပါရဆရာမအဲဒီဥရပြညာပိုင်းတော့ရောက်လာပြီဆိုလို့ရှိရင်အဲဒီယောဂီပုဂ္ဂိုလ်ကိုအာရထဝိပဿနာလို့ခေါ်ပါတယ်စာချိုးချိုးချိုးကအထုံးကအစ အပြင်းတွေဝင်လာတဲ့အခါမှာအပြင်းလုံရောက်တဲ့အထိကိုရအရှိညှင့်တင်ပြီးတော့အားထုတ်လို့တတော့ကိုအဲအခြေခံကောင်းလာတဲ့အဲဝိရိယပေါ့လေ။အင်းဒီတော့ပန်းတန်ရောက်တဲ့အရှိစိတ်ဖြစ်ပြီးတော့အားထုတ်လို့တော်တော်လေးအချိန်ရလာအချိန်ရလာတဲ့ဝိရိယပိုင်ရှင်ပေါ့။ အဲဒါယောဂီခေါ်တာပဲယောဂီပိရပါဘောတော်လေးယောဂခေါ်ရဝိရည်အစင်းနဲ့အစင်းချင်းပိုင်ဆိုင်ပါပြီပေါ့အဲလိုပိုင်ဆိုင်ပါတဲ့အခါမှာပေါ်တိုင်းသူအာယုကိုသူတို့ပေါ်စေရှိလို့အမြဲပုံလေးလည်းပြီးသားလာတယ်။ဒီကလေးပေါ်ရေးကလေးကြောက်။ဒီနဲ့ကုံဆုံးကြောက်ရနေတဲ့ယုံနာတရားတွေပေါ်မှာရှိနေတဲ့ယုံနာတရားတွေပေါ်မှာ အကောင်းတာလို့ဆင်းရဲအနေနဲ့လည်းမြင်လာတယ်။ရက်ကြီးနေတဲ့အတ္တလေးမရှိဘူးဆိုတာပေါ့ဒီရက်ခေါင်းဆောင်ချမ်းသာတဲ့အတ္တလေးမရှိဘူးဆိုတာပေါ့ဒီ။ဒါလည်းပဲခေါင်းဆောင်မြင်လာအနတ္တအနေပေါ့။ဆုံးတဲ့ယုံနာတရားတွေကမှမျက်စိရဲ့သဘောပဲလို့ရှင်းရှင်းပြပြသားသားသိလိုက်တာနဲ့ခဏသိစားလို့ကအနတ္တ စိတ်ကြီးတော့ဒီဒီဒီတွေ့ရတာပါဒီလိုလုံးကဒုက္ခသစ္စာဆိုင်တဲ့တရားကြီးကိုလေစိတ်ပြီးသားလို့အသေးခွဲလေးတွေအစာရှိရတာလွတ်တယ်လို့မရှိရအောင်ပေါ့လေသိရတာကိုလိုမိရတာအဲ့ဒီအခါမျိုးမှာမြင်နိုင်သေးလို့အနေနဲ့ဒုက္ခသစ္စာတရားနဲ့ဒုက္ခသစ္စာတရား ကောင်းကောင်းကြီးသဘောပေါက်တယ်ထိမှုသိမှုဒီမှုကြောင့်အစရှိတဲ့ယုံနာတရားတွေကဒါဒုက္ခသစ္စာကြီးခေါ်ပါတယ်။ဉာဏ်ကြရနာရဆရာကြည့်ရသိရတယ်ပြီးတော့မှတ်တိုင်းမှတ်တိုင်းဒါလေးတွေဟာဒီလိုပွဲလေးရအစာကိုရှင်းရဒီလိုရှိနေတဲ့အတွက်မရှိလို့ကောင်းစားချမ်းသာတယ်လို့ထင်ပြီးတော့ တာယာတမ်းဆွဲလာတဲ့ညမောရဲ့သမုယတိစာလည်းဖြစ်ခုရောက်တဲ့ရင်းကြီး။ဒါလည်းစိတ်ထင်ရှားတာ။အဲဒါကမတ်ဒီကောင်းလာပြီဆိုလို့ရှိရင်စိတ်ကတိတ်ပြေဝင်လာတော့ဒီမှာကိစ္စရှိမှရှိသေးရဲ့လားလို့ထင်ရတော့ဘူး။စိတ်တော့ရှိဖြစ်သွားတယ်။ပိုင်နေစွာရှိနေတဲ့အာရုံတွေပေါ်မှာလည်းစိတ်ဓာတ်ကြီးတွေ့နေတော့ ဘာသာတမ်းမှုလည်းမပေါ်တော့ဘူးပေါ့ထိပ်ကြီးရဆိုတော့အချိန်ကြီးကြပါဘူးဒီတော့ညီနိုင်ခဲလို့နဲ့လဲတဲ့လောကီကိစ္စနှစ်ပါးဟာသိကြည့်ရပါတယ်ဒါမှဝိပဿနာသမာဓိတိတော်တော်လေးအားကောင်းလာပြီ။ဒီဝိပဿနာသမာဓိတိဥရှိရဲ့ဥရှိရဲ့ဥပဘကမဲ့ ဒီကြီးလည်းတော်တော်လေးတည်ရပါဘူးဒီမှာတစ်ချိန်ဆက်ပြီးတော့ဥပဒနာညာလေးဆင်းဆက်တက်ပြီးတော့အဆုံးရည်ကျပြည့်စုံသွားတဲ့အခါအရိယာမေညာပုံညာနဲ့ဒီနေ့ကနေပါဘူးလုံးဝပြုတည်သွားတာလားအဲ့ဒီအခါမှာနဲ့လဲလို့မြင်နိုင်တဲ့ အနိစ္စနိဗ္ဗာန်လည်းရှိတော်တာပါဒီခါမှာဒီလိုတိစ္ဆာဆိုတော့လည်းသင်ရှားတော်ပြီနည်းနည်းကလည်းသင်ရှားတော်ပြီအဲ့ဒီဟာကိုမျက်မှောက်ကြည့်လိုက်တဲ့လက်ကတိစ္ဆာဆိုတာဒါလည်းသင်ရှားတော်သူပကတဆိုတာလည်းသင်ရှားတော်အဲ့ဒီခါမျိုးမှာ အဲ့ဒီကမဲ့ရည်ကြီးပေါ်လာတော့တာလေကဘာခီးတယ်ဒီတနင်္ဂနွေမတနင်္ဂနွေသွားတဲ့အခါဒီကျောင်းကသွားလို့ရှိရင်ရည်စိတ်ကြီးဒီကျောင်းကသွားလို့ရှိရင်လည်းရည်စိတ်ကုန်းကျောင်းကသွားလို့ရှိရင်ကုန်းစိတ်သာပေါ့စိတ်ကြီးဆိုတာရှိပါတယ်ဒီစိတ်စိတ်ကနေပြီးတော့နောက်ထပ်နိုင်ငံကြီးခုတဲ့အခါမှာရည်ရည်ကြောင်းချရတာမျိုးရှိပါလား ဒီစီးရီးကနေပြီးယဉ်ကြီးကြောင်းစီရတာလည်းရှိပါတယ်။ယဉ်ကြီးကနေပြီးတော့ယဉ်သေးကြောင်းစီရတာလည်းရှိပါတယ်။ရောရောပါပဲ။ဆင်းဆင်းဆင်းဆင်းဒီယဉ်ကြီးဆိုတော့ရှိပါတယ်။ကမ္ဘာခီးတွေဒီမှာကိုရောက်လို့တဲ့ကမ္ဘာတိုင်းပြည်ကြီးရင်းနဲ့သွားတဲ့အခါမျိုးမှာစိတ်ကြီးအမျိုးမျိုးရှိပြီးတော့ရင်းနေလိုက်ကြောင်းစီရတယ်လို့ပြောတယ်။ယောဂီကဥပဒနာညာ ကုရပြညာဆိုစပြီးတော့ဗောလေအစဉ်စဉ်အားထုတ်လို့ဝေဒနာညာစီကြီးတက်ပြီးတော့ဗောလေဝေဒနာသမာဓိကြီးဥရှိတဲ့ဝေဒနာရည်ကြီးခိုင်မာသွားပြီဆိုရင်ရောက်တဲ့နေရာရောက်ရောက်တဲ့အခါမှာနိဗ္ဗာန်ကိုဆက်ဖို့ရအတွက်လက်ရှိကြီးအရိယာမကြီးကြီးခေါ်ရတော့ပါပဲအဲဒီနဲ့နိဗ္ဗာန်ကိုဆိုင်တော့တာပဲဒီတော့ဝိပဿနာဉာဏ်ကြီးဖြစ်ပုံတော့ ပြောလို့တော့မဖြစ်ပါဘူး။ဒီရက်လောက်ပဲဥရပြရလာရှိပုံတော့ဒါတော့ပဲပြောပါမယ်။ဒီလိုလေးပါကိုမျက်မှောက်ပြုလိုက်ပုံလဲဒါလည်းပြောလို့မဖြစ်ပါဘူး။နောက်ကိုယ်ကအားထုတ်တဲ့အခါကျတော့စီရိုးပါးလေးကြီးတွေ့လာလို့ရှိရင်တကယ်ဒီလိုလေးပါလို့ထင်မှတ်တယ်။ဒီမဲ့ရပုံစံလည်းထင်မှတ်တဲ့အထီးကြီးရပါတယ်။ဆရာမရှိဘူးဆိုလို့ရှိရင် ရပြီရပြီဆိုပြီးတော့ရှေ့ရှင်းမှတော့ပဲနဲ့ပေါ့ဒီတိုင်းနဲ့အဲနေပြီးတတ်ပါလေစူးစမ်းပြီးလည်းရောက်သွားတော့ပါဒီတော့အဲ့ဒီလိုမဟုတ်မှချင်းအထင်ကြီးတာလည်းပဲဓမ္မတရေတစ်ခုပါပဲဆိုအဲ့ဒီလိုဓမ္မတရေလို့ရှိအဖြစ်စီခြင်းလို့ပေါ့လေဥပဒေလည်းအသေးစိတ်ပြောလို့တော့မဖြစ်ပါဘူးဉာဏ်လေးပါကုသိုလ်ကိုပြောလို့တော့မဖြစ်ပါဘူး သမီးများလို့ကိုပြောတာပါအဲပြောဖို့ကတော့ဒီနိုင်ငံတို့နည်းနည်းခြေပိုင်းကောက်ကြီးကိစ္စနှစ်ပါးနည်းနည်းလို့မြင်နိုင်ခဲ့တဲ့နောက်ပိုင်းလောကုတ္တရာကိစ္စနှစ်ပါးဟာကိလေသာကိုကာမဥပါကကိုအထူးသဖြင့်ကိလေသာကိုအဆက်ရပက်ကြီးကင်းကွာသွားလို့ရှိရင်အဲ့လိုကင်းကွာသွားတဲ့အဖြစ် ပေါ်လွင်ထင်ရှားလာတတ်တယ်ပေါ်လွင်ထင်ရှားလာနိုင်တယ်လားဒုက္ခသစ္စာလေးအသေးစိတ်ကစာကြည့်လာတာဒုက္ခသစ္စာလေးကြည့်တဲ့အတွက်ဒုတိယသစ္စာလေးပယ်တဲ့အနေနဲ့လည်းကြည့်လာတာပဲနောက်ဝိပဿနာဉာဏ်ကြီးတဲ့ပြည့်စုံသွားတဲ့အခါမှာအရေးတာနိဗ္ဗာန်ကိုပြည့်သွားတဲ့အခါလေးရှိတယ်ဒီနိုင်ငံတို့နဲ့လည်းနိဗ္ဗာန်နဲ့မျက်မှောက်ပြုကြည့်ပါမှာအဲဒီမျက်မှောက်ပြုကြည့်လိုက်တဲ့အရိယာမဉာဏ်လည်းပေါ်လွင်ထင်ရှားလာတာပါပဲ ပြီးတော့ကပိယောဂိဓမ္မောပฏิဘကဝုကမလီလသုပါကတောဘဝရဆိုရဲစာဆိုနဲ့လည်းကိုက်လာဘယ်လောက်ပဲနည်းနည်းဖြစ်ဘယ်လောက်ပဲနည်းနည်းလို့မြင်နိုင်သေးဖြစ်ကုလတိဋ္ဌာနိယပေါ်ရရှုလို့ရှိမှမှုတွေကောင်းလာတဲ့အခါမှာ ဝိဇ္ဇတနာဥပါဒံခေါ်တဲ့ဣရိတာကိုဒီဆန့်ကျင်မဲ့ခြင်းကိုဒီတင်းတင်းကျင်းကျင်းသွားတော့ဒုက္ခသစ္စာလည်းပြီးသားလားသူရသစ္စာလည်းခဲနေပြီးပြီးသားလားဒီလိုလားသစ္စာတော့အရိယာမင်းကခုနဖြစ်သွားလို့ရှိရင်စိတ်ကိုပြီးသားလားပါကတသမိညာထင်ရှားတာမဟုတ်သူပါကတဆိုတာကောင်းကောင်းကြီးပြီးသားလားအယံပြီးသားလားဒါလည်းအဲဒီဖြစ်လာနေတယ်ဒါတော့ ခုနကိလေသာဝတ်တည်ကိလေသာကိုပြတ်ဖို့ဆိုတာလည်းပဲဆန့်ကျင်တဲ့ပြတ်ဖို့ဆိုတာလည်းပဲသမ္မာပฏิပတ်တိဆိုတာပေါ့နိလန်ချက်ရှင်းတော့ရဆန့်ကျင်တဲ့ကိလေသာရဲ့ကျင်းကွာဖို့ဝေးကွာဖို့ကျင်းရှင်းဖို့ကျင်းပြတ်ဖို့ဆိုတာလည်းပဲသမ္မာပฏิပတ်တိပฏิပတ်တာဆိုတာပေါ့နိလန်ချက်ရှင်းတော့မှုနဲ့ဆက်စပ်ရရှိတယ်ဆိုတော့ ဒီလမ်းကြကျင့်သုံးမှုမရှိဘဲနဲ့တော့ပယ်တော့မှအဝိဇ္ဇာတနာဥပါဒခေါ်တဲ့ကိစ္စကိုမပြတ်ဘူးလို့ဒီလိုဆိုလို့ရတယ်။ဒါတော့ဒီလမ်းကြကျင့်သုံးနိုင်အောင်ဘာဆက်လုပ်ရမလို့ဆိုတော့ဇာသတ္တမဆောင်တာဒီလာလေ။ဇာထို့တို့သစ္စာလေးပါးတရားတွေကိုပေါ်ပေါ်လွင်ထင်ထင်ရှားရှားပါလေအယံပြည်တော်ဘုရားအတွက် ကိလေသာကိုဆိုင်နေတဲ့တက်ဖို့ရာပေါ့ဒီဆိုင်နေတဲ့ဒီကင်းဖို့ရာအတွက်ဤလမ်းရရှင်းသုံးမှုဟူသည်တဲ့သံဃာပိကတိကိုဆွဲရပါတယ်သတ္တမသောနာတိလာကိလေသာကင်းပြခြင်းမပူဇော်ဝယ်ထိုက်သောပညာရှိတော်ကောင်းတို့ရဲ့ လေးလန်းဓမ္မကျမ်းနာကိုလည်းဆက်ဆက်လက်ရှိတယ်ဆိုလိုတာတော့နီလန်းကျကျင့်လို့ရလို့ရှိရင်ဆိုင်ကျင်တဲ့ကိစ္စတော်ကိုဖြတ်ဆဲရေးတဲ့နီလန်းကျကျင့်လို့လို့ရှိရင်တိကျတဲ့နီလန်းပေါ်လေအဲ့ဒါနောက်ကြပါကြီးပါတဲ့ဒါဆိုလိုတာပါပဲနီလန်းကတိပါနီလန်းကျကျင့်လို့နိုင်ပါလေနီလန်းကျကျင့်လို့နိုင်ပါမှာ ဝိဇ္ဇနာဥပါဒံခေါ်တဲ့ကိလေသာကိုဆန့်ကျင်တဲ့ပြတ်ပါတယ်။ကင်းပါတယ်။ဆန့်ကျင်တဲ့ကင်းပါတာသစ္စာလေးပါးဟာလည်းပဲအရင်ကြီးပေါ်လွင်လာရပါပေါ်လွင်လာတတ်ပါတယ်လို့ဒီလိုဆက်ဆက်ပြောပါလား။ဝိသေယသုံးမျိုးတွေကအရေးကြီးဆုံးကြာလာကြတဲ့ကိလေသာကိုဆင်းရဲကိစ္စဖို့ ဤလမ်းကျရှင်းသုံးနေတဲ့ပုဂ္ဂိုလ်ဟာသမ္မာသတ္တမသဝနာဟင်းသူတော်ကောင်းတရားရှားလာတာဟုတ်ဤလမ်းမှန်ကိုဤလမ်းကျရှင်းသုံးရင်တော့ဤလမ်းမှန်ကိုလေ့လာရပါပေါ့ဒီဓမ္မရှင်ကြီးမှရှိမှဤလမ်းကျရှင်းသုံးရင်တော့ အဲ့ဒါကိုဓမ္မသတ္တမလို့သုံးထားပါတယ်ရိုးရိုးဓမ္မလို့မဟုတ်ဘူးသတ္တမလို့သုံးထားပါတယ်ထူးခြားပါတယ်သတ္တမကိုသူတော်ကောင်းတရားလို့ပြောလို့လည်းဒီလိုပြန်ပါတယ်ဆိုတော့ဒီထဲမှာစကလုံးအဖို့ဆိုလို့ရှိရင်အဓိပ္ပာယ်လည်းအဖို့အဓိပ္ပာယ်ထွက်တယ်ဆိုတဲ့အတိုင်းပါလိမ့်သတ္တမမှာဆံကတစ်ခုဆကတစ်ခုပါလိမ့် ဓမ္မကတစ်ခုစဆိုတာကကိလေသာကိုဆင်းရဲနေငြိမ့်နေကိလေသာကြီးမှလည်းအကုန်လုံးငြိမ့်နေဒီသမက်ဆရာကြီးနဲ့ကြုံလဲပဲသမက်မှုဖြစ်ပြီးတော့ဆွေးရှားတာမရှိဘူးငြိမ့်နေစေစိုးစိတ်ရဲ့ဆရာအရင်နဲ့ကြုံတော့ကြုံကြလို့ စိတ်ဆုံးစိတ်ပြတ်မှုတွေမရှိဘူးအဲ့ဒါကြီးနေရထိစားပေါ်လာတဲ့အာရုံတွေပါမှာကိုယ်ကိုမုံမမပြတ်သားတဲ့သဘောမတိတဲ့သဘောကြည်ထားတဲ့သဘောအဝိဇ္ဇာကိုတတ်မှတ်တဲ့သဘောဆွဲလန်းတဲ့သဘောအထူးသဖြင့်ခန္ဓာအဝိဇ္ဇာပေါ့ဒီဒီကြည့်တဲ့သဘောဝါတွေကိုဒီပဲနဲ့ တွေ့ဝေတဲ့အဝိဇ္ဇာဆိုတာလည်းမရှိဘူးအဝိဇ္ဇာရဲ့အရင်းအမြစ်ဖြစ်တဲ့လောဘဒေါသမောဟလှုပ်ရှားမှုရှိလို့တဲ့လုံးဝငြိမ်းနေတာတောင်းရင်းလာမဟုတ်ဘူးအရိယမနဲ့ငြိမ်းနေတာအရတ္တမအရတ္တမအရတ္တဖို့လည်းဒီကကြီးငြိမ်းနေတဲ့ပုဂ္ဂိုလ်ကိုဒီညဌာနမှာဆန္ဒလို့ခေါ်ပါတယ်ဆန္ဒနေပြီးတော့ဆလို့ဖြစ်တာပါ ပြီးတော့ဆန္ဒကကြောင်းလာတဲ့ဆဟာတိတိကာကိုဆင်းရဲပြီးအမြင့်ကြီးတွေမှလည်းအကုန်လုံးငြိမ့်နေပြီလို့အတိပဲရပါတယ်အဲလိုငြိမ့်နေတဲ့အတွက်ခြေရချူလိုက်တယ်ပူဇော်လဲပူဇော်တိုက်တယ်အဲလိုပုဂ္ဂိုလ်ကြီးကတော့ပညာရှိပြီးတော့ကောင်းလို့ဆိုပါတယ်ကိလေသာကြီးငြိမ့်ပြီးတော့ရှင်းဖို့တိုက်ပူဇူတိုက်ပြီးတော့ သူတော်တိုက်တဲ့ပညာရှိသူတော်ကောင်းတွေရဲ့ဓမ္မလို့ဆိုလိုပါတယ်ဓမ္မဓမ္မပိုင်ရှင်တွေကမြတ်စွာဘုရားအစာပေါ်ရဟန္တာတွေဆိုရင်ကတော့မြတ်စွာဘုရားပါမြတ်စွာဘုရားရဲ့ပထမသူရိကလုံးဝသူမြင်တော်မူတဲ့မြတ်စွာဘုရားရဲ့ဓမ္မလို့ဆိုလိုတယ် အဲဒီကိလေသာငြိမ်းတဲ့မြတ်စွာဘုရားရှင်းလေးမှလည်းရှင်းလေးမှလည်းရှင်းလို့ရှိရတာပဲဒီလိုပဲကိလေသာငြိမ်းနေတာပဲအဲဒီပုဂ္ဂိုလ်ကြီးကဒီလမ်းကြရှင်းလို့ရတဲ့ဖော်ထုတ်ထားတဲ့ဓမ္မကိလေသာငြိမ်းလူများကဖော်ထုတ်ထားတဲ့တရားဖြစ်တော့အဲဒီတရားနီးလမ်းကလည်းပဲငြိမ်းတဲ့တိကျတဲ့နီးလမ်းဖြစ်တာပဲ အဲဒီနိလန်တိုင်းရှင်းတော့လို့ရှိရင်ရှင်းတော့တဲ့ပုဂ္ဂိုလ်မှာလည်းပဲသိချတဲ့ကိစ္စတွေငြိမ့်နေတာပဲအဲဒီလိုဓမ္မမျိုးပါသာသာဤဝါဒရှင်တွေကပြောတာကတမျိုးလုပ်တာကတမျိုးပြောတဲ့တိုင်းလက်ကြည့်လို့ရှိရင်ပြောတဲ့တိုင်းဟုတ်စင်မဟုတ်တာဒီလိုတစ်ချက်ဖြစ်နေတာအခုသရကောင်းတရားဆိုတာကပြိတ္တငြိမ်းတဲ့ပုဂ္ဂိုလ်များရဲ့သူတို့လုံကြီးလောက်ခံနေတယ် တရားတော်မှာလည်းပဲသာခာတသာခာတော်ဘဂဝါတာဓမ္မောသာဘုရားမြတ်စွာကိုယ်တိုင်ဓမ္မကိုလုံကြီးမှန်ဓမ္မနဲ့အားထုတ်လို့ရရှိတဲ့ဓမ္မကိုသာခာတော်ဤလမ်းကြောင့်ဟောထားပါပြီလေဤလမ်းကြောင့်ဟောတာဟောထားတယ်ဆိုတာရှင်လေးမှောင်ကြည့်ပြီးတော့ဒီရှင်လေးမှလည်းကြီးကြီးကျယ်ကျယ်သောဖြင့်အကျိုးရလကတော့အလွဲချောင်ရှိတယ် သက်ကလေးနဲ့အလုံးနဲ့အကျိုးရမှာခွင့်ကြဖြစ်အောင်ခေါ်ထားတာ။သမုခုမိစ္ဆာသတ္တမှုအစရှိတဲ့ဒီစိတ်မှုမျိုးတွေကိုမပြုတ်တော့ပါဘူးလို့သာရှောင်ရှောင်ရှောင်နေပါ။ဘုရားကရှောင်နေပါမပြုတ်လို့မနဲ့ရှောင်နေပါ။ကိုယ်လုံးသင်ကျဲလာမယ်ဆိုတာကိုအကျိုးရမှာပြတာ။လက်ရှိရှောင်ကြည့်။ကိုယ်လုံးသင်ကျဲမသင်ကျဲတာပဲ။ ရှောင်ပြီးတည်ပြီးတော့ရှောင်တော့တိတိကျကျအကျိုးရတယ်စီကြတဲ့အကျိုးခုံလုံးစီကြတဲ့အကျိုးဆန့်ရှင်းတဲ့အကျိုးရည်ကြည်တဲ့အကျိုးပူလောင်ဆင်းရဲတဲ့အကျိုးပြည့်စုံတဲ့ကောင်းတဲ့အကျိုးအစီကံကိုကြည့်တိလပြည့်စုံတဲ့အကျိုးဒီကံကိုကြည့်တိလကောင်းတော့တစ်ခါသားပုဂ္ဂိုလ်တွေလည်းပဲစော်ကားတာမဟုတ်တော့တစ်ခါသားပုဂ္ဂိုလ်တွေလည်းပဲကိုယ်စိတ်ဆင်းရဲမဖြစ်ရအောင်အကျိုးရရတော့ အဲ့ဒါဆိုပါတော့လည်းဒါပြောတာပါလုံကြီးကြည့်ပြီးတော့လုံရနဲ့ရရှိတဲ့အကျိုးခွင့်ရဖြစ်တာတဲ့သိကြတယ်အဲ့ဒါတွေကိုလီးရတာဒီလိုကျင့်သုံးတဲ့လီးဒီစာကျမ်းလေးတွေလည်းဒီတော့စိတ်ထဲမှာကိစ္စတာတွေမရှိအောင်ဆိုပြီးတော့ပေါ်ရပေါ်ရလေးတွေပေါ်ရလိုက်ပြီးတော့အားသိရတယ် တက်တက်တန်တန်နဲ့အားစားပြီးတော့ဆွေးနွေးတဲ့ပရိသတ်ဖြစ်လာတယ်။ဆွေးနွေးတဲ့ပရိသတ်ဖြစ်လာပြီးဆိုလို့ရှိရင်စိတ်ဟာဘယ်မှမဖြစ်တော့ဘူးလေစူးစီးမိတာ။ကိုရီးယားကစိတ်တက်ခြင်းနဲ့ကိလေသာလက်မခံဘူး။တတိကစိတ်စီဉာဏ်မဝင်ရအောင်ကာကွယ်ပေးထားတယ်။သမာဓိကစိတ်ကြည်ဉာဏ်မှမဖြစ်အောင်အာယုတစ်ခုထဲမှာစူးစီးပေးထားတယ်။လက်ရှိစေတော့အဲ့ဒီကြီးတွေကဆိုပြီးကိုယ်ရင်ကျင်သုံးတဲ့စာရည်ကြီးအဲ့ဒီကြီးတွေပေးထားတာလက်ရှိကျင်သုံးကြည့် ကျင့်သုံးတဲ့အကျိုးရလကကိုရဖြစ်တာအဲ့ဒါမှန်ကန်တယ်ခေါ်တာကျင့်ဒီမှာကျင့်ဒီမှန်ကန်ရင်ကျင့်လို့ရရှိရတယ်မှန်ကန်တာဒီတော့ဒီတရားကိုဖော်ထုတ်တဲ့ပုဂ္ဂိုလ်ကမှန်ကန်နေတော့ဒီတရားလည်းမှန်ပြီပေါ့ဖော်ထုတ်တဲ့ပုဂ္ဂိုလ်ကိုယ်တိုင်ကကိလေသာငြိမ်းတော့ညှိကြတဲ့တရားကကိလေသာငြိမ်းကြောင်းတရားပေါ့လက်ပြီးကျင့်လို့လို့ရှိရင်လည်းကိလေသာငြိမ်းတာပေါ့ အဲနောက်ဆုံးယုံနာဓမ္မဤပိုက်သတိမှာအစစ်စစ်စစ်စစ်ဥပဒနာဉာဏ်ဤဖြစ်ဖို့ဒီသိချာချာတိတိကျကျမှတ်ကြည့်အောင်နမစိတ်နဲ့ခွင်ကြတဲ့ပြီးတော့စိတ်ကြသွားပြီဆိုလို့ရှိရင်ရုပ်တင်ကလေးပိုက်သတိရတာပဲရှောက်ကျတဲ့ကိစ္စရည်စည်သဘောဖြစ်ဆိုတာသိရတာအစစ်စစ်စစ်စစ်ဉာဏ်လေးတွေပွင့်လာတာဒီခါမှာဥပဒနာ သမာဓိတိဆိုတာပေါ်လာပြီးဥပဒနာရည်ဖြစ်လာတာလေတိတိကျကျတိတိကျကျအကျိုးရတာပဲအဲ့ဒါတော့ခါကသမပฏิပတ်တိဆိုတာနိလကျရှင်းသုံးတော့ရှင်းသုံးမှုရဲ့အကျိုးရလကကိုရောနှုတ်ပေါ်စိတ်ကြီးစိတ်ထားရောဖြစ်လာတာကိလို့တန်ရှင်းတာတဲ့ဒီကြီးတာညဉ့်ညနာကိုရောဆရာကိုခင်ပြီးတော့ပြည့်စက်ချဖြစ်တာอืม အဲ့ဒီလိုပဲလက်ဆောင်ချရတရားတော်ကဆာပါတယ်။အခြားခြားပုဂ္ဂိုလ်လိုထင်ကြီးနဲ့ခေါ်ထားတဲ့တရားမဟုတ်ဘူး။ပြောတာကတမျိုးပြောတဲ့အတိုင်းလုပ်ကြည့်လို့ရှိရင်အလွဲချောင်ဖြစ်နိုင်တယ်လို့ဘုရားတရားတော်အလွဲချောင်ဖြစ်ပေါ်ဘာကတကုံနဲ့ပြည့်စုံပါတယ်ကွာ။ဒီတော့အဲ့ဒီလိုတိလိကာရင်းပြီးတော့ချီးမွမ်းတိုက်ပူဇော်တိုက်တဲ့ပုဂ္ဂိုလ်များတရားရှိသူတော်ကောင်း မြတ်စွာဘုရားသူတရားရှိဆုံးပေါ့အဲဒီပုဂ္ဂိုလ်ကိုယ်တိုင်ရှိပြီးတော့ကိုယ်တိုင်ဟောထားတဲ့ဓမ္မတဲ့အဲဒီဟာတွေကိုရှင်းနေမှာဒီအကျိုးတွေရဖို့ရတဲ့ရှင်းနေမှာဒီလမ်းကရှင်းလုံးလို့ရတဲ့ရှင်းနေမှာပထမကြားနာရမယ်လေ့လာရမယ်ပုံသူတို့အမိခံပြီးတော့ နီလာကြီးသိနေတဲ့ဆရာကြီး6 6ယောက်ရှိပါတယ်သူတို့ကလည်းကိလေသာကုန်ခန်းနေမဟုတ်သူတို့ဟောတဲ့တရားတွေကလည်းပဲကိလေသာကုန်ခန်းကြောင်းကြီးအစ်စ်မဟုတ်သူတို့ရဲ့တပည့်တွေကလည်းရှင်းသုံးတဲ့ခါတော့ပြောတာနဲ့အကျိုးရလကလည်းလောချော်နေတော့ညံ့ညံ့လုံးလုံးမခံရဘူးကိလေသာမကုန်တဲ့အတွက်ညံ့ညံ့လုံးလုံးမခံရဘူးပူဇော်မခံရဘူး တရားရှိသူတော်ကောင်းလို့ဆိုရဘူးဘုရားမြတ်စွာကတော့အရဟတမနဲ့ကိလေသာတွေလုံးဝကုန်ခနေတော့ကိလေသာငြိမ်းပြီးဖြစ်တယ်ကိလေသာငြိမ်းပြီးဖြစ်တော့အများရဲ့ချီးကျူးပူဇော်ခြင်းခံရတယ်တကယ်ထိတ်တန့်စွာဆရာရှိသူတော်ကြီးဖြစ်တယ်ကိုယ်ရင်ကျင့်သုံးလို့ ကိလေသာတွေကအကျိုးရလာပါလေကိလေသာတွေရင်းနေဆိုတာသိရတော့အဲ့ဒီရင်းကြောင်းတရားတွေကတကယ်တိကျမှန်ကန်တဲ့တရားတွေအလွဲချောင်းခြေသုံးရင်ခြေသုံးတော့အကျိုးနဲ့ရလာခွေရဟောထားတဲ့တရားလို့ဆိုတော့မှန်ကန်တဲ့တိကျတဲ့တရားတွေပေါ့ဟောသူကလည်းမှန်ကန်တိကျတယ် သင်ကြားချက်ကလည်းမှန်ကန်ကြည့်ရတယ်သင်တော့ကြည့်ဒီကြကြသင်ပြီးအကျိုးရလည်းမှန်ကန်မှန်ကန်ကြည့်ရတယ်ဆိုတာအချို့အလွဲကိုနည်းနည်းမှမရှိဘူးဆက်ရောက်သင်္ကန်းထဲမှာသံတော်သောဘဂဝါသမထာယဓမ္မတိစီတိနာလူရဲ့အထာယဘုရားမြတ်စွာဘုရားကိုယ်တိုင်ရာတော်သောမောအစာရှိတဲ့ကိလေသာတွေထိတ်ရှားမှုခင်းပြီးတော့

ဒီဘုရားအတွက်ကိလေသာငြိမ်းချောင်းတရားကြီးခေါ်ခဲ့ပြီအဲ့ဒါကိုပဲသတ္တမလို့ခေါ်ပါတယ်သူတော်ကောင်းတရားတိကျမှန်ကန်သောတရားအဲ့တော့ဒီနေ့သန္တဖြစ်ပုံတော့သတ္တမမှာသန္တကနေပြီးတော့ဖြစ်ပေါ်လာတဲ့အစာရအတိတ်တွေတော့ပေါ်သွားပြီဓမ္မရအတိတ်တွေလည်းနည်းနည်းတော့ပေါ်သွားပြီ ဒါပေမဲ့နောက်နေကြလို့ရှိရင်ဓမ္မဆိုတာပါလဲဆိုတာပေါ့အဲ့ဒါကြီးရှင်းနေပါလို့ဓမ္မဆိုတာဆွဲမှကျင်ထားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဆောင်ထားတယ်ဆောင်ယူထားတယ်ဆွဲမှကျင်ထားတယ်ဆောက်ဆောက်ကာကွယ်တယ်အရှင်တန်းပြည့်စုံပြည့်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒါတော့လက္ခဏာကြမှာ စာလုံးနဲ့လက်ရှိပေါင်းစပ်ပြီးရှင်းပြပါမယ်ဒီနေ့တော့စလိုက်ကြည့်တော့ဒါပဲပြောကြအောင်သာဓုသာဓုသာဓု